အခန်းကြီး6အငယ်1မှ73ဤဒေလအမျိုးသားတို့သည်အေဂုတုပြည်မှထွက်သောတက္ကီ480ပြည့်ရှောလမုန်မင်းနန်းဆန်လေးနှင့်ဇိဖအမည်ရှိသောဒုတိယလတွင်ဒါဝရဖျား၏အိမ်တော်ကိုတိစပြုတော်မူ၏ထိုအိမ်တော်အလျားသည်အတောင်60အနံအတောင်20အမြင့်အတောင်30ရှိ၏အိမ်တော်ဥသည်လည်းအိမ်တော်အနံနှင့်ညီ၍ အလျားအတောင်20အနံ10တောင်ရှိ၏အိမ်တော်လင်းစရာဘို့ကျင်းသောပရင်ပေါက်တို့ကိုလှုပ်လေ၏အိမ်တော်ပြင်ချံနှင့်ဗျာဒိတ်ဌာနတော်ပြင်ချံပတ်လည်၌အခန်းတို့ကိုလည်းလှုပ်လေ၏အောက်အခန်းသည်အနံ9တောင် အလေအခန်းအနံ6တောင်အထက်အခန်းအနံ9တောင်ရှိ၏အကြောင်းမူကားအခန်းတို့သည်အိမ်တော်ထရန်ကိုတဲသို့မဝင်ထရန်ဆုပ်လျက်ဆုပ်လျက်တက်၏ ထိုအိမ်တော်ကိုတည်လုပ်သောအခါ ထိုအရက်သို့မဆောင်ခဲ့မီစစ်ပြီးသောကြောက်တို့ပြင်သာတည်လုပ်သောကြောင့်တန်တူပစိန်တန်တစာနှင့်လှုပ်သောအတံမမီရအောက်အခန်းထဲသို့ဝင်သောတကားဝသည်အိမ်တော်လက်ရဘက်မှရှိ၏လိန်သောလှေကားဖြင့်အလဲအခန်းသို့၎င်းအလဲအခန်းမှအထက်ခန်းသို့၎င်းတက်ရ၏အိမ်တော်ကိုတီးပြီးမှထုတ်များ တိုင်များကို အာရဇ်ပင်ပြားနှင့် ဖုံးအုပ်လေ၏။ထရံအခန်းတို့သည်လည်းအမြင့်ငါးထောင်စီရှိ၏။အာရဇ်ယဇ်မတို့သည်အိမ်တော်ကိုမှီလျက်ရှိကြ၏။ထာဝရဘုရား၏နှုတ်ကပတ်တော်သည်ရှောလမုန်သို့ရောက်လာသည်ကား၊ယခုတည်ဆောက်သောအိမ်တော်အရာမှာ၊သင်သည်ငါသွန်သင်သောလမ်းသို့လိုက်လျက်၊ငါ့စီရင်ချက်အတိုင်းစီရင်၍ငါ့ပညတ်သမ္မျတို့ကိုစောင့်ရှောက်လျှင်၊သင်၏အဘဒါဝိဒ်အား ငါဂတိထားသည့်အတိုင်းတင်၌ငါပြုမိငါဤလူဣဒရေလအမျိုးကိုငါမစွန့်သူတို့အလယ်၌နေမည်ဟုမိန်တော်မူ၏အငယ်14မှ18ထိုသို့ရှောလမုန်သည်အိမ်တော်ကို တည်၍ပြီးလေ၏ကျမ်းမှသည်အမိုးတိုင်အောင်အတွင်းထရန်ကိုအာရစ်ပြင်ပန်းနှင့်ဖုံးအုပ်၍ကျမ်းကိုလည်းဒူးချီသောထင်းယူပြင်ပြားဖြင့်ပြီးစေ၏ အလွန်တန်ရှင်းရာဌာနဗျာဒိတ်ဌာနတော်အဖို့အလျားအနံအတောင်20စီကျဲသောအိမ်တော်တပိုင်းကို အခန်းကာ၍ကျမ်းနှင့်ထရန်ကိုအာရစ်ပြင်ပြားဖြင့်ပြီးစေ၏ထိုအခန်းရှိမှတည်သောဗိမာန်တော်အလျားသည် အတောင်40ရှိ၏အိမ်တော်အတွင်း၌အာရစ်ပြင်ပြားတို့သည်ဘူးသည်အပြောက်ပန်းပွင့်အပြောက်နှင့်ပြည့်စုံကြ၏ကြောက်မပေါ်စေခြင်းဟာ အာရစ်သားနှင့် ဖုံးအုပ်လျက်ရှိ၏အငယ်19မှ38ထိုတို့သာရဖျား၏ဗြိညင်တစ်တာတော်ကိုတင်ထားရန်အိမ်တော်အတွင်း၌ဗျာဒိတ်ဌာနတော်ကို ပြင်ဆင်လေ၏ဗျာဒိတ်ဌာနတော်အခန်းသည်အလျံအတောင်20အနံအတောင်20အမြင့်အတောင်20ရှိ၏ထိုအခန်းကို၎င်းအာရစ်တသားနှင့်လှုပ်သောရစ်ပလင်ကို၎င်းရွှေစင်နှင့်မိုးမှန်လေ၏ ထိုသို့အိမ်တော်အတွင်းကို ရွှေစင်နှင့်မွမ်းမံပြီးမှဗျာဒိတ်ဌာနတော်ရှေ့မှ ရွှေကြိုးဖြင့်အကွယ်အကာကိုဆွဲထား၍ရွှေနှင့်မွမ်းမံလေ၏အိမ်တော်တိမ်လုံးကို၎င်းဗျာဒိတ်ဌာနတော်နားမှရှိသောရစ်ပလင်ကို၎င်းရွှေနှင့်အကုန်အစင်မွမ်းမံလေ၏ဗျာဒိတ်ဌာနတော်ထဲမှအမြင့်ဆယ်တော်ရှိသောခေရုဗိမ်နှစ်ပါးကိုတန်လွင်သားနှင့်လှုပ်လေ၏ ခေရုဗိမ်အတောင်တို့သည်တစ်ဖက်တစ်ချက်အလျား9000စီရှိ၍အတောင်ဖျားတစ်ခုမှတစ်ခုတိုင်အောင်10တောင်ရှိ၏အမြင့်10တောင်ရှိသည်ဖြစ်၍ခေရုဗိမ်နှစ်ပါးသည်အလုံးအယက်ပမာဏတူ၏ထိုခေရုဗိမ်တို့ကို အတွင်းအိမ်တော်ထဲမှတင်ထားသဖြင့်ခေရုဗိမ်အတောင်တို့သည် ဖြန့်လျက်အတောင်ဖျားတစ်ဖက်တစ်ချက်၌ထရန်ကိုမှီလျက် အလဲမှာအတောင်ဖျားတစ်ခုနှင့်တစ်ခု ထိလျက်ရှိကြ၏ခေရုဘိန်တို့ကိုလည်းရွှေနှင့်မွမ်းမံလေ၏အိမ်တော်ထံအတွင်းဘက်နှင့် ပြင်ဘက်၌ထုသောခေရုဘိန်အယုတ်နှင့်အပွင့်ပွင့်သောစွန်ပလင်ပင်အယုတ်များရှိကြ၏အိမ်တော်အတွင်းချမ်းနှင့်ပြင်ချမ်းကိုလည်းရွှေနှင့်မွမ်းမံလေ၏ဗျာဒိတ်ဌာနတော်ဝင်ဝဖို့တန်လွင်သားတကားရွက်နှစ်ရွက်ကိုလှုပ်၍တကားထုပ်နှင့်တကားတိုင်တို့သည် ထရန်ငါးစုတစုကိုစားကြ၏တန်လွင်သားတကရွက်တို့၌ခေရုပင်အယုတ်အပွင့်ပွင့်သောစွန်ပလွန်ပင်အယုတ်များကိုထုလုပ်၍တကရွက်နှင့်ခေရုပင်အယုတ်စွန်ပလွန်ပင်အယုတ်တို့ကိုရွှေနှင့်မွမ်းမံလေ၏ထိုသူအိမ်တော်ပြင်ထင်လေးစုတစုကျဲသောဝင်ဝဖို့တန်လွင်တကတိုင်တို့ကို၎င်းတကရွတ်တရွတ်လင်ပတ္တာနှခုစီဖြင့်လဲတက်သောထင်းယူသားတကားရွတ် နှစ်ရွက်တို့ကို၎င်းလုပ်လေ၏တကယ်ရွက်၌ခေရုပင်အယုတ်နှင့်အပွင့်ပွင့်သောဆွန်ပလွန်ပင်အယုတ်များကိုထုလုပ်၍အပြောက်ကို ရွှေနှင့်မွမ်းမံလေ၏အတွင်းတိုင်းကိုလည်းဆင်သောကြောက်တန်း၃ဆင့်အာဇစ်တသားတန်း၁ဆင့်နှင့် အထက်ထက်တီလေ၏နန်းစံလေးနှင့်ဇီးဖလက်တွင်သာဝရဖျား၏အိမ်တော်တိုက်မြစ်ကိုချ၍နန်းစံ၁၇နှစ်ဘူးလအမည်ရှိသောအာထမလတွင် အိမ်တော်အခန်းကြီးအခန်းငယ်တို့နှင့်ဆိုင်သမျှတို့ကိုလက်ဆက်တတ်၍ခုနစ်နှစ်ပတ်လုံးအိမ်တော်ကိုတည်ဆောက်တည်